late zakhatang lina lungdam ko na to ama kong pi a lu tun la ama phat na to ama huang song a tumun ama tunga lungdam ko la ama min phatun